ဒီသဘောနားလည်ဖို့လိုတယ်ဒါကြောင့်ဒီကနေ့ဘုန်းကြီးတို့မေတ္တာတရားအကြောင်းပဲပြောကြရအောင်လို့ပြောတာမေတ္တာဆိုတာဘာလဲမေတ္တာဆိုတာဟိတာကာရဘောဓိလက္ခဏာမေတ္တာမေတ္တာမေတ္တာဆိုဒီမှာဟိတာကာရဘောဓိလက္ခဏာ တတ္တဝါတို့၏အကျိုးစီးပွားကိုလိုလားသော အချင်းအရာအပြင်ဖြစ်သောစိတ်တဲ့တတ္တဝါတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့အချင်းအရာနဲ့ဖြစ်တဲ့စိတ်ဟာမေတ္တာစိတ်တဲ့တဲ့ပြောရင်တတ္တဝါတွေရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဒီတဲ့ပိုးပြီးတိုက်ရိုက်ပြောရင်တတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားမေတ္တာဆိုတာဘာလဲ တတ္တဝါများချမ်းသာစေလိုတဲ့စိတ်တတ္တဝါမှန်သမျှကိုယ်ဆင်းရဲလဲမညှိကြပါစေနဲ့စိတ်ဆင်းရဲလဲမရှိကြပါစေနဲ့အစစအရာရာလောကီရေရောလောကုတ္တရာရေးမှာပါအဆင်ပြေကြပါစေဟုတ်ကဲ့လားအဲ့ဒါလိုစိတ်ကိုမေတ္တာစိတ်ခေါ်တယ်မေတ္တာစိတ်ဆိုတာနားလည်ပြီလား အဲ့ဒီမေတ္တာစိတ်ရှိပြီဆိုလို့ရှိရင်မေတ္တာစိတ်ရဲ့လုပ်ငန်းကဘာလဲဆိုတော့ဟိတုပတံဟာရရတာတဲ့တဏ္ဍဝရရဲ့အကျိုးစီးပွားကို ဆောင်တတ်သောကိစ္စရှိတဲ့မေတ္တာစိတ်ရဲ့လုပ်ငန်းကိစ္စကတတ္တဝါတွေချမ်းသာစေချင်တာဖြစ်တဲ့အတွက်တကြတတ္တဝါတွေချမ်းသာအောင်တတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်နဲ့ဆောင်ရွက်တဲ့ကိစ္စဟာမေတ္တာစိတ်ရဲ့ကိစ္စပဲတဲ့မဟုတ်ပေဘူးလား မေတ္တာစိတ်မှရှိပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်ရှိသူဟာတတ္တဝါတွေရဲ့အကျိုးမဲ့ကိုဆောင်မလားအကျိုးစီးပွားကိုဆောင်မလားအကျိုးစီးပွားကိုဆောင်မယ်ဒါမေတ္တာစိတ်ရဲ့လုပ်ငန်းကိစ္စဟာဒါပဲဒါကြောင့်တတ္တဝါတွေချမ်းသာစေလိုတဲ့စိတ်တတ္တဝါတွေအကျိုးစီးပွားဖြစ်စေလိုတဲ့စိတ်အဲ့ဒီစိတ်ဟာမေတ္တာစိတ်ပဲဒီတော့ဒီနေရာမှာ ုန်းကြီးတို့ရက်ထဲမှာတော့လူလေးနဲ့မိန်းကလေးအဆက်အသွယ်ရှိတယ်ဆိုလို့ရှိရင်ပဲမေတ္တာစာပေးတယ်မေတ္တာရှိတယ်နဲ့မပြောပေဘူးလားပြောတယ်နော်ဒါဖြင့်အဲ့ဒီလူကလေးမိန်းကလေးအကြမ်းမှာဖြစ်တဲ့စိတ်ထားဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘယ်နဲ့တော့ဟုတ်သလားမဟုတ်ဘူးလားမဟုတ်ပါဘူးတဲ့ကဲ ဒီဘက်ပိုင်းကရောဟုတ်ပါတယ်ဖေရတဲ့အဲဟိုးနောက်ကရောဘယ်နဲ့တော့ကြဒါဖြင့်ဟုတ်မဟုတ်စဉ်းစားကြည့်အောင်နော်မေတ္တာရဲ့အခြေခံသဘောကိုဆုပ်ကင်ထားရမယ်မေတ္တာရဲ့အခြေခံသဘောကဘာလဲဟောတတ္တဝါတွေကိုချမ်းသာစေလိုတဲ့စိတ်မဟုတ်လား မေတ္တာဆိုတာဘာလဲတတ္တဝါတွေချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားဟိုလူလည်းချမ်းသာပါစေဟိုလူလည်းချမ်းသာပါစေဒီလူလည်းချမ်းသာပါစေဒီအမျိုးသမီးလည်းချမ်းသာပါစေဒီအမျိုးသားလည်းချမ်းသာပါစေဟိုတရိษံလည်းချမ်းသာပါစေဟိုနှက်ဟိုပြမလည်းပဲချမ်းသာပါစေဒီလိုစိတ်မဟုတ်လားအဲ့ဒီစိတ်ကိုဗာစိတ်ခေါ်လဲမေတ္တာစိတ်ဒီတော့ လူကလေးနဲ့မိန်းကလေးအကြမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ဒီလိုပြောကြတယ်ပြောကြတော့အဲ့ဒါလို့လူကလေးမိန်းကလေးနှစ်ယောက်အချင်းချင်းဆက်သွယ်ဆက်သွယ်ရှိပြီးတော့ဆိုကြပါစို့လက်ထပ်ဖို့လည်းရည်ရွယ်ထားတယ်လက်မထပ်မိပဲမိန်းကလေးကအကြောင်းတစုံတရာကြောင့်ကွယ်လွန်သွားတယ်လူကလေးပဲနဲ့နေမလား ဝမ်းနေတယ်ဟုတ်တယ်မဟုတ်လားစိတ်မဆင်းရဲဘူးလားအဲ့ဒါဟာမိန်းကလေးယောဂဝေဒနာခံစားပြီးတော့သေခြင်းဆင်းရဲကိုရရတာကိုမလိုလားလို့မဟုတ်ပေဘူးလားဟုတ်သလားဒါဖြင့်အဲ့ဒီလူကလေးဟာအဲ့ဒီမိန်းကလေးကိုချမ်းသာစေသလိုလိုသလားဆင်းရဲစေလိုသလား ဒါဖြင့်လူကလေးမိန်းကလေးနှစ်ကြားမှာနှစ်ယောက်အကြားမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ခေါ်ရမလားမခေါ်ရဘူးလားခေါ်ရမယ်လားသေကြသလားဘာကြောင့်လဲချမ်းသာစေလို့တဲ့စိတ်မို့ဟုတ်တယ်မဟုတ်လားဘုန်းကြီးလွန်ခဲ့တဲ့နှစ်နှစ်လောက်ကလားသုံးနှစ်လောက်ကလားမသိပါဘူးသတင်းစာတစ်ခုထဲမှာတွေ့မိလိုက်တယ် လူလေးတယောက်နဲ့မိန်းကလေးတယောက်အဲ့ဒါလိုပဲအချင်းချင်းဆက်သွယ်ရှိကြရှိကြပြီးတော့လက်ထမဲ့အခြေအနေမျိုးထိရောက်ကြဒါပေမဲ့မိန်းကလေးရဲ့ဘက်ကမိဘကသဘောမတူတော့အဲ့ဒီမိန်းကလေးကိုနားချပြီးတခြားအမျိုးသားတယောက်နဲ့လက်ထပ်ဖို့ရာအတွက်ဆုံးပြတ်ပြီးတော့လက်ထပ်ပွဲပြင်ဆင်ကြတယ် ဒီမူလကအဆက်အသွယ်ရှိတဲ့လူကလေးဟာဒီမိန်းကလေးရဲ့အကျိုးကိုလိုလားသလားမလိုလားဘူးလားဒါဖြင့်အဲ့ဒီဒကာလေးရဲ့မိန်းကလေးပေါ်မှာထားတဲ့စိတ်ကိုမေတ္တာစိတ်ခေါ်နိုင်သလားမခေါ်နိုင်ဘူးလားပါကြောင်ချမ်းသာစေလိုတဲ့စိတ်ရှိလို့ဒီတော့အဲ့ဒီမှာအဲ့ဒီမိန်းကလေးက သူကခွာပြီးတော့သူမိဘများနားချရာပါပြီးတော့တရားအမျိုးသားတစ်ယောက်နဲ့လက်ထပ်ဖို့ပြင်ဆင်ကြတဲ့အခါကျတော့ဒီပထမလူကလေးကညာကြီးတကောင်အိမ်မော်ကိုအိမ်နောက်ဘက်ကတက်တက်ပြီးတော့မိန်းကလေးရဲ့အခန်းရောက်တဲ့အခါကျတော့မိန်းကလေးကိုဓားနဲ့ထိုးတတ်တယ်အဲ့ဒါသတင်းစာတဲ့ပါတာသတင်းစာတဲ့ပါရင်တကယ်ဖြစ်ရမဟုတ်ဘူးလား ကဲဒါဖြစ်ရင်အဲ့ဒီမူလလူကလေးဟာမိန်းကလေးရဲ့ကောင်းကျိုးကိုလိုလားတာလားသူ့ကောင်းကျိုးကိုလိုလားတာလားဒါဖြင့်မိန်းကလေးကောင်းကျိုးလိုလားတာမဟုတ်ဘူးပေါ့သိရသလားဒါဖြင့်သူမိန်းကလေးပေါ်ထားတဲ့စိတ်ကိုမေတ္တာစိတ်လို့ပြောလို့ရမလားဟောအခုနကတော့ရတယ်ဆိုဟမ်အခုနကမေတ္တာစိတ်လို့ရတယ်ဆိုပြောလို့ရတယ်ဆို မရဘူးဟုတ်ကဲ့လားအဲ့ဒီလူလေးမိန်းကလေးနှစ်ယောက်အကြားမှာထားတဲ့စိတ်ဟာသူ့ဘို့လားကို့ဘို့လားကို့ဘို့မဟုတ်လားမေတ္တာတရားကသူ့ဘို့ဟုတ်ကဲ့လားမေတ္တာတရားကသူ့ဘို့ကိုပဲကြည်တယ်မေတ္တာမဟုတ်တဲ့တရားကကို့ဘို့ကိုပဲကြည်တယ်ဟုတ်ကဲ့လားဒါတော့ဒီကလေးဒီ လူကလေးအဲ့ဒီမိန်းကလေးပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်လားဘာစိတ်လဲမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးနော်ဘုန်းကြီးဘုန်းကြီးတို့ကနည်းနည်းအရရရောက်တာလည်းများဆက်ဆံရတဲ့ပုံကိုယ်တွေကလည်းများတော့အတို့ရေကြုံတွေကဒါတွေကသိပ်များတယ်အဲတော့အတွေ့အကြုံကနေပြီးတော့အသိဉာဏ်ကတိုးတိုးလာတယ်ဘုန်းကြီးเจ้าမှာ ရှမ်းပြည်ကမိန်းကလေးတယောက်လာပြီးတရားထုတ်တယ်အိမ်အောင်နဲ့ပါပဲသူသမီးတောင်းမှ16နှစ်19နှစ်သမီးရှိနေအသက်က35နှစ်ထမရဲ့35နှစ်လား38နှစ်လားမသိပါဘူးသူကငငယ်နဲ့အိမ်အောင်ကြတယ်လို့ဆိုတယ်ဘုန်းကြီးသွားတရားဟောတော့တရားကိုသဘောကျရာကနေပြီးတော့အဲ့ဒီချမ်းမြေ့လာပြီးတော့တရားအထုတ်တာတရားအထုတ်တော့တရားအထုတ်တဲ့အခါမှာသူ့စိတ်ထဲမှာ ရှုမှတ်မိလို့တော်တော်ရက်နှစ်ရက်သုံးရက်ရတဲ့အခါကျတော့စိတ်ကမငြိမ်ဘူးမငြိမ်မဲနဲ့တိတ်ပြီးရောက်ရခံနေတော့ဘလို့မှရှုလို့မှတ်လို့မရတော့လာပြီးလျှောက်တယ်ဆရာတော်ဘုရားတဲ့တပည့်တော်တော့စိတ်တွေကြောက်ရဖြစ်နေလို့မို့အဲ့ဒါဘလို့မှရှုမှတ်လို့မရပါဘူးဗျာတဲ့အဲ့ဒါဆရာတော်ကို တပည့်တော်ဖြစ်ကြောင်းဂုံစင်ကလေးနည်းနည်းပြောပြရစီဖရာတဲ့ပြောပေါ်လို့ဆိုတော့တပည့်တော်ရဲ့တကာကတပည့်တော်တဲ့10နှစ်ကြီးပါတယ်ဖရာတဲ့တပည့်တော်က16နှစ်သမီးမှာပဲရှစ်တန်းမှာအိမ်အောင်ကြသွားပါတယ်ဖရာတဲ့စောစောပဲတကာကတပည့်တော်ကိုသိအလိုလိုက်ပါတယ်ဖရာတဲ့သိအလိုလိုက်သိခင်မင်ပါတယ်ဖရာဒီတော့တပည့်တော်ကသိုးပါတယ်ဖရာတဲ့ တပည့်တော်တကာကဌာနတစ်ခုကမန်နေဂျာပါဗျာတဲ့မန်နေဂျာဆိုတော့အမျိုးသမီးတွေကလည်းဝိုင်းပါတယ်တဲ့အဲ့ဒီတော့ရုံးမှာအမျိုးသမီးတွေဝိုင်းနေကြပြီဆိုလို့ရှိရင်တပည့်တော်သွားပြီးတော့ကြည်တက္ကနာမှာတယောက်ရှိတယ်ဆိုလို့ရှိရင်အမျိုးသမီးရောတက္ကရောတပည့်တော်ပက်ပက်ဆက်ဆက်ပြောတာပဲအဲ့ဒီရှိတယ်မဲ့တက္ကကိုဆွဲပြီးသပင်ဆွဲဆောင်ထုရိုက်အဲ့ဒါလိုတပည့်တော်လှုပ်တယ်တဲ့ အိမ်ကြတော့လည်းပဲမနေရသေးဘူးအဲ့ဒါထုရိုက်အိမ်ကပစ္စည်းတွေခွဲပေါက်နေတပိတော့အဲ့ဒါလိုလုပ်ခဲ့တယ်တဲ့အခုတရားရှုတဲ့အခါကျတော့အဲ့ဒီတပိတော့မိုက်တဲ့စိတ်တွေစီစိတ်ကပြန်ပြန်ရောက်နေတော့ငါဒီအကုသိုလ်တွေဘယ်လိုနဲ့ကြည်နိုင်မှမလဲလို့အဲ့ဒါလိုစိတ်ထဲမှာဖြစ်နေတော့ရှုမှတ်လို့ကိုမရဘူးစိတ်တွေလွင့်နေပါတယ်ဗျာတဲ့အဲ့ဒါဘယ်လိုလုပ်ရပါမလဲတဲ့အဲ့ဒါဘုန်းကြီးတို့တရားတော်မှာဘယ်လိုလုပ် ဒီတော့ဘယ်လိုလုံးရမယ်ဆိုတာအသာဖယ်ထားပါအောင်ကဲသူ့အခြေအနေကြီးသူသူ့တကာပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားပါကြောင်ပြောနိုင်တယ်လေတကားအကျိုးလိုလားတဲ့သဘောရှိရဲ့လားမရှိဘူးဟုတ်ကဲ့လားဘသူအကျိုးပဲလိုလားနေလဲသူအကျိုးပဲလိုလားတာငါမှတပါတခြားကိုမြင်မွေးတော်မောတော်မကြည့်ရဘူးဒီလိုမဟုတ်လား အဲ့ဒါလို့ဆိုတော့ဘသူအကျိုးလိုလားနော်အဲ့သူအကျိုးလိုလားနေတဲ့စိတ်ကမေတ္တာစိတ်လားတတ်မဲ့စိတ်ပေါ့မဟုတ်လားရာဂစိတ်ပဲလောဘလို့လည်းခေါ်တယ်ရာဂလို့လည်းခေါ်တယ်တဏှာလို့လည်းခေါ်တယ်မဟုတ်လားရှင်းသလားမေတ္တာစိတ်ကဘသူ့ကိုကြည့်တယ်လဲသူ့ကိုကြည့်တယ်ရာဂတဏှာလောဘစိတ်ကဘသူ့ကိုကြည့်တယ်လဲ ကိုယ့်ကိုကြည့်တယ်ဒီလိုဆိုလို့ရှိရင်အဲ့ဒါလိုလူကလေးမိန်းကလေးနှစ်ဦးကြားမှာထားတဲ့မေတ္တာဆိုတဲ့တရားဟာသူတို့ပြောတဲ့အတိုင်းဟုတ်ကဲ့လားမဟုတ်ဘူးနော်မေတ္တာစာဆိုတာကဟုတ်ပါမလားမေတ္တာစာဆိုတာတဲ့မိစာဆိုပိုးပြီးမှမဟုတ်ဘူးလားပါစာတော့ရာဂဆိုတာမိမဟုတ်လားမိတစ်ဆက်တစ်ပါးတည်းမပါဘူးလားပါတယ်နော် ရာဂကိနာအာဒိဋ္ဌံဒေါသကိနာအာဒိဋ္ဌံမောဟကိနာအာဒိဋ္ဌံဇာနိယသရာယမရဏေနသောကေဟိပရိဒေဝဟိဒုက္ခိဒေါမနတေဟိဥပါယတေဟိအာဒိဋ္ဌံတိဝရာမိတဲ့ရာဂကိနာရာဂမိဖြင့်အာဒိဋ္ဌံတဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏ဒေါသကိနာဒေါသမိဖြင့် အာဒိတံတဟုံတပြောင်ပြောင်တောက်လောင်လျက်ရှိမောဟကိနာမသိမှုမောဟမိဖြင့်အာဒိတံတဟုံတပြောင်ပြောင်တောက်လောင်လျက်ရှိ၏ဒီတော့မေတ္တာစိတ်ကသူ့ကိုပရာဂစိတ်ကကိုယ်ကိုဆိုတော့အဲ့ဒီကိုယ်ကိုကြည်တယ်ဆိုကြတဲ့ကကိုယ်ကိုမဖြစ်ရင်မီးတောက်မယ်ဆိုတာမသေးကြဘူးလားသိကြပါဘူးသိကြတယ်အဲ့ဒီတော့မီးစာခေါ်ရမလားမေတ္တာစာခေါ်ရမလား မိစ္ဆာပေါ့မဟုတ်ဘူးလားလူကလေးမိန်းကလေးကြထားတဲ့စိတ်ထားတဲ့စာဆက်သွယ်တဲ့စာမိစ္ဆာဟုတ်လားအချင်းချင်းမထားတဲ့စိတ်ဟာမိစိတ်ဘယ်နဲ့မေတ္တာတော့မဟုတ်ဘူးလားကဲပူလောင်သလားအေးမြသလားပူလောင်နဲ့ဒါကြောင့်မို့လို့ပါစိတ်လဲမိစိတ်ပဲမေတ္တာကတော့အဲ့လိုဟုတ်ကဲ့လားမဟုတ်ဘူး မေတ္တာကသူ့အကျိုးပဲကြည့်တယ်သူ့ကိုချမ်းသာစေခြင်းနဲ့သူချမ်းသာပြီးရောဟုတ်ကဲ့လားသူချမ်းသာပြီးရောဆိုတဲ့စိတ်ဟာစိတ်အထားခံရတဲ့ပုဂ္ဂိုလ်မှလည်းအေးမြတယ်စိတ်ထားတဲ့ပုဂ္ဂိုလ်မှလည်းဒီစိတ်ကြောင့်မအေးမြဘူးလားအဲ့တော့မေတ္တာကတော့အေးစိတ်ပေါ့မဟုတ်ဘူးလားအေးစိတ်ရေစိတ်လို့ခေါ်ခြင်းခေါ်ပေါ့ဟုတ်ကဲ့လားအရာဂကတော့ဗာစိတ်လဲမီးစိတ် အဲ့ဒီကရာဂဆိုတဲ့မိစိတ်နဲ့ပေးတဲ့စာကြတော့မိစာဟုတ်ကဲ့လားဒီလိုဆိုလို့ရှိရင်အဲ့ဒီမိစာဘာဖြစ်မလဲပူရာပေါ့မလောင်ဘူးလားဘယ်ထိလောင်မလဲပြာကြအောင်လောင်နေဟုတ်တယ်ပြာကြအောင်လောင်နေဒါဒကာကြီးကကိုရွေပြောတာဟုတ်ကလားဒီတော့ဒီမှာပြောချင်တာက ုန်းကြီးတို့ဝေစနာတရားတွေပြတဲ့အခါမှာလှက်ပတ်တဲ့တရားတွေပြတဲ့အခါမှာဒီမေတ္တာကိုဘယ်လိုဆိုသလဲဆိုတော့မေတ္တာယနာမုခေနရာဂောဝင်စေတိမေတ္တာယနာမုခေနမေတ္တာရောင်ရောင်ဖြင့်ရာဂောတတ်မဲ့မှုသည်ဝင်စေတိလှဲ့ပါ၏တဲ့တတ်မဲ့မှုရာဂကမေတ္တာလိုလိုဘာလိုလိုနဲ့လူကိုလှဲ့စားတယ်တဲ့မဟုတ်ဘူးလားဟုတ်တယ်နော် ဒါဖြင့်ရမယံခံများအကျိုးလိုလားတဲ့စိတ်မရှိဘူးလားဆိုတော့ရှိတော့ရှိတယ်ရှိပေမဲ့လို့အကျိုးလိုလားတဲ့မေတ္တာစိတ်ကအာနေနေပဲမဟုတ်ပေဘူးအများသိနိုင်တာတစ်ချက်ကမေတ္တာဆိုလို့ရှိရင်သူ့ဖို့ဟုတ်သလားမေတ္တာဆိုရင်ဘသူ့ဖို့လဲသူ့ဖို့ရာဂဆိုရင်ဒါကမေတ္တာဆိုရင်အေးမရတဲ့ရာဂဆိုရင် ပူလောင်တယ်ဟောမကွဲဘူးလားအမှန်ကွဲတယ်ဆိုကြပါစို့ကိုမိတ်ဆွေတယောက်ကိုကိုအမှန်တန်အတူနေတုန်းကတဲပြီးကူညီတယ်အချင်းချင်းကလည်းတဲပြီးချစ်ခဲ့တယ်သူအကျိုးကိုအကျိုးအမြဲတစေကူညီဆောင်ရွက်လို့မိတ်ရင်ဆွေရင်မိတ်ကောင်းဆွေကောင်းသူဟာတရားတကြေးသွားပြီးအလုပ်လုပ်ရတယ်အောက်ပြေအောက်ရသွားပြီးအလုပ်လုပ်ရတယ်လုပ်တဲ့အခါကျတော့ သူ့ကိုအလောက်ကင်ဖြောင်တန်းပြီးတော့ပစ္စည်းဥစ္စာရရှိပါစေ။ဉာဏ်ဉာဏ်မှမှရှိပါစေ။ချမ်းချမ်းသာသာရှိပါစေ။အဲ့ဒီစိတ်ကိုယ်တဏ္ဍာမှာမဖြစ်ဘူးလား။ဖြစ်တယ်နော်။ဒါပြင်အဲ့ဒီစိတ်ဟာကိုယ်ကိုလားသူ့ကိုလား။သူ့ကိုဒီလိုဆိုလို့ရှိရင်ဗာစိတ်ခေါ်မလဲ။မေတ္တာစိတ် သူကိုယ်နဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေကိုယ်နဲ့အတူနေသည်ဖြစ်စေမနေသည်ဖြစ်စေသူချမ်းသာနေရင်ပြီးရောဟုတ်တယ်မဟုတ်လားဒါကဘာစိတ်လဲမေတ္တာစိတ်ဒီလိုမဟုတ်ဘဲနဲ့သူဘယ်လိုပဲတရားတရေမှချမ်းသာချမ်းသာငါနဲ့ခွဲနေရတာကိုမဖြစ်ပါဘူးအဲ့ဒါသူနဲ့ပဲအတူနေခြင်းမတည်းဆိုရင်အဲ့ဒီစိတ်ဟာသူ့ကိုယ်လားကိုယ်ကိုယ်လားကိုယ်ကိုယ်ဆိုတော့မေတ္တာစိတ်လားဘာစိတ်လဲ ရာဂစိတ်ဟုတ်ကဲ့လားဒီမှာဘုန်းကြီးတို့အဲ့ဒီလောဘခေါ်တဲ့တဏှာရာဂကိုနှမျိုးဖွဲ့တယ်ဘယ်လိုနှမျိုးဖွဲ့တယ်လဲဆိုတော့ရာဂလို့နာမည်တက်ရတဲ့အမျိုးသမီးအမျိုးသားကြားမှာဖြစ်တဲ့စိတ်နဲ့ဂေဟတိတပေမလို့နာမည်တက်ရတဲ့အိနေသူ လူကိုမှီသောချစ်ခင်ခြင်းခေါ်တဲ့တဏှာလောဘနှမျိုးခွဲရတယ် အိမ်နေသူလူ အချင်းချင်းချစ်ခင်တဲ့တဏှာကအပျော့စားအသေးစားပေါ့အမျိုးသမီးအမျိုးသားကြားမှာဖြစ်တဲ့တဏှာကတော့အပြင်းစားအကြီးစားပေါ့ဘယ်လိုလဲဆိုတော့သားကသမီးသားမိဘကသားသမီးကိုချစ်တယ်သားသမီးကမိဘကိုချစ်တယ်ညီကောင်မောင်နှမချင်းချင်းချစ်ကြတယ်မိတ်ဆွေတငယ်ချင်းချင်းချစ်ကြတယ်ဆိုတာများသောအားဖြင့်တော့ သူအကျိုးလိုလားတဲ့မေတ္တာစိတ်ပါပါတယ်သို့တော်လည်းပဲရံဖန်ရံခါမှာညှိတွယ်တဲ့သဘောရှိတဲ့တဏှာလောဘဒါပါတယ်မပါဘူးလားအဲ့ဒါပါလို့ပဲကိုညီနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်ကိုညီမနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်စိတ်ထဲမှာ လွမ်းနေတို့ဆွေးတယ်တို့ဝမ်းနေတယ်တို့စိတ်ဆင်းရဲတယ်တို့မဖြစ်ဘူးလားအဲ့ဒီလွမ်းနေဆွေးတယ်စိတ်ဆင်းရဲတယ်ဆိုတော့အကျိုးမဲ့တွေဖြစ်ပေါ်ခြင်းရဲ့အကြောင်းဟာမေတ္တာဟုတ်ပါမလားမဟုတ်ဘူးဂေဟတိတပေမခေါ်တဲ့တဏှာပဲဟုတ်ကဲ့လားမေတ္တာကတော့မကောင်းကျိုးကိုဘယ်တော့မှမဖြစ်စေဘူးကောင်းကျိုးကိုပဲဖြစ်ပေါ်စေတဲ့ငြိမ်းချမ်းမှုအေးမြတ်မှုကြည်လင်မှုရွှင်လန်းမှုကိုပဲဖြစ်ပေါ်စေတဲ့ အဲ့ဒီမေတ္တာကသူဘယ်နေရာမှာဘာပဲဖြစ်နေနေချမ်းသာရင်ပြီးရောချမ်းသာပါစေကျမ်းမာပါစေစသအဆင်ပြေပါစေလုံငန်းကင်ကအဆင်ပြေပါစေပေါင်းရည်တင်းရည်အဆင်ပြေပါစေသူအဆင်ပြေနေရင်ပြီးရောသူကိုယ်နဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေဒါအရေးမဟုတ်ဘူးဟုတ်ကဲ့လားတွေ့ရတဲ့အခါကျပြန်လို့လည်းငယ်ပေါင်းကြီးကိုရင်ဝမ်းတော့မตายရဘူးလားဝမ်းตายရပါတယ်မတွေ့ရတဲ့အခါကျတော့လွမ်းရဲ့လား မလွမ်းဘူးဒါဟာမေတ္တာလားတဏှာလားကိဟတိတပေမမဟုတ်ဘူးနော်မေတ္တာတရားစစ်စစ်ဟုတ်ကဲ့လားနားလည်ပြီလားအဲ့ဒီမေတ္တာစိတ်ကိုမိမိတဏ္ဍမှာအကျဉ်းချင်းအဖန်မှဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းတာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်လူတိုင်းလူတိုင်းအဲ့ဒီတတ္တဝအမြချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေအစစအစဉ်ပြေကြပါစေဆိုတဲ့ မေတ္တာစိတ်ထားလူတိုင်းလူတိုင်းမှာပွားများလို့တော်တော်များများဖြစ်ကြပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်တွေရဲ့စိတ်ဟာနူးညံ့မလားကြမ်းတမ်းမလားယဉ်ကျေးမလားရိုင်းဆိုင်မလားအဲအဲ့ဒါလို့ဆိုလို့ရှိရင် ကိုယ်ကြေးရွာသူကြေးရွာသားချင်း ကိုယ်နယ်သူနယ်သားချင်းတမိသားစုရဲလို့သဘောထားပြီးတော့အချင်းချင်း ကူညီဆောင်ပါခြင်းနှုတ်ဤဆောင်ပါခြင်းလက်ဤဆောင်ပါခြင်းနှုတ်ဤနှုတ်နဲ့လက်မတတ်နိုင်တောင်မှပဲစိတ်ဤဆောင်ပါခြင်းအပြင်သူအစစအဆင်ပြေပါစေလို့ဒီလိုစိတ်မထားပေဘူးလားထားရင်ခုနလိုသီးမခံတဲ့သဘောတွေရှိပါအောင်မလားငါမထီနဲ့ထီရင်တော့သိသွားမယ်ဆိုတဲ့စိတ်တွေဖြစ်ပါအောင်မလားမဖြစ်တော့ဘူးဒီလိုဆိုလို့ရှိရင်ဒုတ်တပြက်ဓာတ်တပြက်လာအောင်မလားမလာရင်မချမ်းသာပေဘူးလား ချမ်းမြေ့သောကြေးရွာမဖြစ်ပေဘူးလားဒါကြောင့်ချမ်းမြေ့ကြေးရွာဖြစ်ခြင်းဘာလို့ရမလဲအချင်းချင်းမေတ္တာစိတ်ထားကိုယတ္တိရွာတဲ့ခြင်းလဲဆင်းဆင်းအချင်းချင်းမေတ္တာထားကိုနေသူနေကြနေသားခြင်းလဲပဲမေတ္တာထားအလုံးချမ်းသာပါစေကိုစင်ရဲ့စိတ်စင်ရဲ့တစီမရှိကြပါစေနဲ့တို့များအလုံးဟာယောနိချုပ်စာဟာတူနဲ့တူဆွေမျိုးမကင်းတဲ့ပုံကိုယ်တွေဆွေမျိုးတွေပဲ မိသားစုပဲလို့အဲ့ဒါလို့သဘောထားနိုင်အောင်မေတ္တာတရားပွားများမယ်ဆိုလို့ရှိရင်တော့တလောကလုံးဓမ္မမဟုတ်တနယ်လုံးရေခဲတုံကြီးဖြစ်မနေဘူးလားဘာကြောင့်ရေခဲတုံကြီးဖြစ်နေမှာမေတ္တာဓာတ်ဆိုတဲ့အေးဓာတ်ရစ်ပတ်လွှမ်းခြုံလို့မဟုတ်ပေဘူးလားမလိုအပ်ဘူးလားလိုအပ်တယ်နော်လိုအပ်တယ်ဒီတော့ အဲ့ဒီမေတ္တာဘာဝနာပွားတဲ့အခါမှာအကျိုးတရားက10တပါးရတယ်လို့မြတ်စွာဘုရားဟောတယ်။တတ္တဝါများကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကိမစေအစစရရာဆင်ပြေပါစေလို့အဲဒါလို့ဆင်ញနှလုံးသွင်းပြီးမိမိတဏ္ဍာမှာဒီချမ်းသာစေခြင်းနဲ့စိတ်ထားအကျဉ်းချင်းဖမ်းမှအထက်ထဖြစ်ပေါ်အောင် 5မိနစ်10မိနစ်15မိနစ်မိနစ်20 30 45မိနစ်တနာရီအစရှိသည့်လေ့ကျင့်ပွားများမယ်ဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းမေတ္တာတအရှင်ရမလားနိုင်ဘူးလားမေတ္တာတအရှင်လာရလဲရလာလို့ရှိရင်ဒီစိတ်ကောင်းစိတ်မြတ်ဝင်တဲ့ပုဂ္ဂိုလ်ရဲ့မျက်နာဟာကြောက်စရာကြီးဖြစ်နေမလားခင်စရာကြီးဖြစ်နေမလားခင်စရာဖြစ်နေမှာပေါ့လူတိုင်းလူတိုင်းကအမလေး သူနဲ့တွေ့ရတာဟဲ့ချမ်းမြေ့လိုက်တာမဟုတ်ဘူးလားသူမျက်နှာမြင်လဲရတဲ့နဲ့စိတ်ထဲကိုချမ်းသာသွားတာပဲမပြောနိုင်ဘူးလားဘုန်းကြီးတို့တို့ရုံနေအများကြီးရှိတယ်အများကြီးရှိတယ်ဒီနေ့ကပဲဒီမလာခင်တပည့်မိသားစုတသားကြောင်းလာတယ်ကြောင်းလာတော့အဲ့ဒီကသမီးလောက်တဲ့လူကသူကအသက်25နှစ်ရှိပါပြီယောဂီပဲရှင်ကအထုတ်တာလားဘယ်နဲ့ပြောလဲဆိုတော့ ဆရာတော့အကြောင်းနဲ့ဝင်လိုက်လို့ရှိရင်တဲ့ကျောင်းဘဝကဝင်ကလေးကစိတ်ထဲကိုတခါတည်းအေးမြသွားတာပဲတဲ့ဆရာတော်ကတကြောင်းလုံးကိုမေတ္တာဓာတ်တွေလွတ်ထားသလားမသိဘူးတဲ့အဲ့ဒါလိုလျှောက်တယ်ဘုန်းကြီးကကျောင်းမှာလည်းပဲအဲ့ဒါမေတ္တာပွားဖို့ကိုပဲတိုက်တွန်းတယ်မေတ္တာပွားပုံဟောတယ်ဝိပဿနာကြီးမလုပ်ကြနဲ့တချို့ဝိပဿနာပွားလို့အဆင်မပြေဘူးဆိုမေတ္တာကိုမေတ္တာဘာဝနာအခြေခံခိုင်းတယ် မေတ္တာဘာဝနာကို15မိနစ်လောက်ပွားပြီးမှ စိတ်ထဲမှာတော်တော်ကြည်လင်မှုငြိမ်းချမ်းမှုတည်ငြိမ်မှုအေးမြတ်မှုရှိတဲ့အခါကျမှကာယဝိပဿနာဘာဝနာပွားလို့အဲဒါလို့ညွှန်ကြားတယ်။ဒါကြောင့်မို့အမြဲတစေကျောင်းသားကအစမေတ္တာကိုတိတိကျကျသေးသေးချာချာအမွားခိုင်းတယ်ကိုရင်ရောဦးစင်းရောယောဂီအမျိုးသားရောအမျိုးသမီးရောအဲ့ဒီမေတ္တာစိတ် ပို့ပြီးတော့ဖြစ်နိုင်အောင်ဆိုပြီးတော့ဝါတွဲမှာဆိုရင်ဥပုပ်နေတိုင်းတက်တက်လွတ်စားတယ်တက်တက်လွတ်စားပြီးနဝင်ကဥပုပ်ဆောက်တည်တယ်ဆောက်တည်ပြီးတော့မေတ္တာဘာဝနာပွားကြတယ်မေတ္တာဘာဝနာပွားပြီးတော့အသားတွေစားနေရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာနဲ့တဲပြီးမလိုက်လျောဘူးမေတ္တာဘာဝနာပွားများတာစိတ်မတန့်စရာဖြစ်နေအဲဒါကြောင့်မလို့ ဝါရင်းဥပုပ်နေတွေမှာဆိုလို့ရှိရင်တက်တက်လွတ်စားပြီးတော့မေတ္တာနဝင်ကဥပုပ်မေတ္တာပါဝင်ဖြစ်တဲ့နဝင်ကဥပုပ်သီလဆောက်တည်ပြီးတော့မေတ္တာဘာဝနာပွားများခိုင်းရဆိုလိုတာကအဲ့ဒါလို့ပွားပါများလာတော့တစ်ခါပွားနှစ်ခါပွားသုံးခါပွားနဲ့အရာမထင်အကျိုးမသက်ရောက်နေပြီမဲ့နေ့စဉ်နဲ့အမျှတတ်နိုင်တဲ့အချိန်လေးမှာပွားပွားလာတဲ့အခါကျတော့ အချင်းချင်းမေတ္တာစိတ်ဓာတ်အရှိန်ဟလာပြီးတော့အချင်းချင်းငဲ့ညာတဲ့သဘောတွေကျင်နာတဲ့သဘောတွေအဲ့ဒီသဘောတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ဓာတ်အဲ့ဒီပဝန်းကျင်ရဲ့ဟိုရင်အင်္ဂလိပ်လိုဆို atmosphere ခေါ်တယ်ဗမာအဲ့ဒါပြန်ရတာခက်တယ်အရှိန်လို့ပဲပြောပါတော့အဲ့ဒီပဝန်းကျင်ရဲ့ဒီအရှိန် အဲ့ဒီအချိန်ခါတဖြည်းဖြည်းတဖြည်းဖြည်းဟလာတော့လာပဲဟလာပြီဆိုလို့ရှိရင်အဲချမ်းသာရောအလုံးကိုပျော်လို့ရှင်လို့ငြိမ်းချမ်းလို့အေးမရလို့လွန်ခဲ့တဲ့၃နှစ်လောက်ကချမ်းမြေ့သာလာပြီးတော့တရားအထုတ်တဲ့တဝါတွင် နေပြီးတရားအထုတ်တဲ့ငဇွန်ကအထက်ပဲငဇွန်ကကျောင်းနိုင်ဘုန်းကြီးတပါးတဝါတွင်အထုတ်ကထိန်ခင်းပြီးမှပဲပြန်တယ် တရားလည်းကြူးကြူးဆဆအထုတ်ပါပြန်တဲ့အခါကျတော့လျှောက်တယ်ဘယ်လိုလျှောက်လဲဆိုတော့ဆရာတော်ဘုရားတဲ့တပည့်တော်တို့ဆရာတော်စီမလာပြီးတော့တရားအထုတ်ရတာတဲ့တရားတင်ရတာမဟုတ်ပါဘူးတဲ့တရားကတော့ကိုကြိုးစားသလောက်ကြိုးစားသလောက်ရကြတာပဲတရားတင်ရတာမဟုတ်ပါဘူးတဲ့နေနီးထိုင်နီးစိတ်ထားနီးပါတပည့်တော်တို့ရပါတယ်ဘုရားတဲ့ဒါကြောင့်အမှန်တန်ချမ်းသာပါတယ် ဆရာတော်ပြိဿကြည့်ရတဲ့အခါမှာလည်းအင်မတန်ငြိမ်းငြိမ်းချမ်းချမ်းအေးအေးမြတ်မြတ်ကြည်ကြည်လင်လင်နဲ့ငြိမ်ငြိမ်သက်သက်ရှိတဲ့ပြိဿဖြစ်လို့တပည့်တော်မြင်နေစဉ်နဲ့အမျှစိတ်ထဲမှာ ပီတိဖြစ်လို့မပြီးပါဘူးခင်ဗျာဒီပီတိတွေပဲရှုရှုနေရတယ်တဲ့ဘုန်းကြီးတို့ကျောင်းထဲမှာတန်ဃာတွေရှိတယ်ယဟန်တော်တွေရှိတယ်ရှင်သာမဏေတွေရှိတယ်ကျောင်းသားတွေလည်းရှိတာပဲ ဘယ်တော့ခါမှအချင်းချင်းကြောက်ကစားများတယ်ဆိုတာတခါမှမရှိခဲ့ဘူးဘယ်တော့ခါမှမရှိဘူးအဲ့ဒါရံဖြစ်ဖို့ရိုက်ဖို့နှက်ဖို့ဆိုတာဒါတော့အဝေးကြီးတူနဲ့တူကြောက်ကစားများတာတောင်းမရှိဘူးတခါတည်းရန်ရောက်စားကိုရင်ပေါက်စားလေးတွေနားမလဲလေးလို့ရောက်စားမှာအချင်းချင်းသီးမခံမဲနဲ့နမင်းကစားပြောတာလေးပါလေရှိတယ်ဒါပေမဲ့သူတို့လည်းပဲ ရောက်လာလို့ကြာလာတဲ့အခါကျတော့တခြားပုံကိုယ်တွေအတုလိုက်အရှိန်နဲ့ပါသွားပြီးတော့အဲ့ဒါတွေမရှိတော့ဟောအမတန်ငြိမ်းချမ်းအေးမြတယ်နေရတာအမတန်ချမ်းသာတယ်ဒါကြောင့်အဲ့ဒီပဝန်းကျင်လိုပဲဘုန်းကြီးတို့ဒီဘက်ကတောင်တွင်းကြီးတွေကဘုန်းကြီးတို့ ਨੇ စတဲ့ရေးရွာတွေမှာလည်းပဲအဲ့ဒီလိုပဝန်းကျင်မျိုး ငြိမ်ငြိမ်ချမ်းချမ်းအေးအေးမြမြကြီးကြီးလေးလေးပတ်ဝန်းကျင်တွေပဲဖြစ်လို့ရှိရင်အမှန်တန်ကောင်းတာပဲလို့အဲ့လိုစိတ်ထဲမှာဖြစ်ပေါ်မိလို့ဘုန်းကြီးကဒီတရားဟောတာစိတ်ထဲဖြစ်ပေါ်တော့အခုမှ ဖြစ်ပေါ်တာမဟုတ်ပါဘူးရှိကကလေးကဖြစ်ပေါ်တာပဲအခုမှအခွင့်ကြုံလို့မဟုတ်ဒီတရားဟောရတာဘုန်းကြီးတို့ကတော့အဝေးနေလို့လားမသိဘူးတောင်ပေါ်ကနေကြည့်တဲ့လူဟာတောင်အောက်က နေရာဒေသတွေတပြင်းနဲ့တပြားတည်းတသားတည်းတွေ့ရသလိုအဝေးနေရတဲ့ဘုန်းကြီးတွေကဘုန်းကြီးတို့ကကိုယ့်နယ်ကိုပြန်ကြည့်လိုက်တဲ့အခါကျတော့ဒါဖြင့်ပြင်းမပဲဒါဖြင့်ကြည်ကုံသားပဲဒါဖြင့်အောင်ဒုက္ခဒါဖြင့်ရဲသပဲဒါဖြင့်ချောင်းနဲ့သားပဲဒါဖြင့်တယဆုသားပဲလို့အဲ့လိုခွဲခွဲခြားခြားစိတ်ထဲမမြင်ပါဘူးအလုံးမဲ့တသွေးတဲ့တသားတဲ့အနေနဲ့ဘုန်းကြီးတို့စိတ်ထဲမှာ မြင်တော့တာပဲ တောင်ပေါ်ကနေပြီးတော့အောက်ကိုကြည့်ရတဲ့လူဟာတသားတည်းမြင်ရတယ်လို့အဲ့ဒါလိုပဲဘုန်းကြီးတို့စိတ်ထဲမြင်နေတာပြီးတော့အခုဒီမှာရှိတဲ့ဘုန်းကြီးတွေတရားဓမ္မတွေဆက်ဆံတာတွေ့ရလာရဒါလည်းပဲခွဲခွဲခြားခြားမရှိဘူးလို့ဘုန်းကြီးကယူဆတယ်ပြင်မှာဘုန်းကြီးကလည်းပဲပကံကုန်းရတ္တူရွာသားချောင်းနဲ့ရတ္တူရွာသားကို ပြီးချရလို့သူတို့စိတ်ထဲမှာခွဲမထားဘူးလို့ဘုန်းကြီးကဒီလိုပဲမြင်တယ်အဲ့ဒါလိုပဲတခြားတခြားရတ္တူရွာသားတွေလည်းပဲဒီတိုင်းပဲသူမြတ်တသွေးတဲ့တသားတဲ့တမိသားစုတွေပဲလို့အဲ့ဒါလိုသဘောထားပြီးတော့အချင်းချင်းမေတ္တာထားကြလို့ရှိရင်တော့အင်မတန်ငြိမ်းချမ်းအေးမြတဲ့ပတ်ဝန်းကျင်ဖြစ်ပြီးတော့နေရထိုင်ရတာမချမ်းသာဘူးလား ချမ်းသာတယ်ဘာစားစရာမရှိလဲချမ်းသာနေတာပဲဝတ်စရာမရှိလဲချမ်းသာနေတာပဲဒါကြောင့်မလို့ချင်းချင်းကာယကမေတ္တာ ကိုအပြုမူပါလည်းပဲမေတ္တာစိတ်ရှိသွားရှိပြီးပြုပါမေတ္တာစိတ်ရှိသွားရှိပြီးပြုတယ်ဆိုတဲ့ကတစုံတူနဲ့ပတ်သက်လို့ပြုလို့ရမေတ္တာစိတ်နဲ့ပြုတယ်ဆိုတော့ဒီအပြုမူဟာကောင်းကျိုးကိုလိုလားတဲ့အပြုမူဖြစ်မလားဆိုးကျိုးလိုလားတဲ့အပြုမူဖြစ်မလား ကောင်းကျိုးလိုလားတဲ့အပြုမှုဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင် ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတဲ့ဟုတ်လားကောင်းကျိုးလိုလားတဲ့အပြုမှုဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လား ဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတဲ့အခါမှာလည်းပဲနားခံတာမချင်းချင်းနားမခံတာတဲ့သကလုံးမသုံးမဲနဲ့ကြားလိုက်ရပြီဆိုလို့ရှိရင်နားထဲမှာကာဏဒုက္ခခေါ်တဲ့နားချမ်းသာစေတဲ့စကားနားထဲကတဆင်စိတ်ထဲရောက်သွားပြန်လို့လဲစိတ်ထဲမှာချမ်းငြိမ်းချမ်းအေးမြပြီးနှစ်သိမ့်ခုပီတိတွေဖြစ်သွားတဲ့စကား အဲ့ဒီစကားပြောမယ်ဝစီကမေတ္တာမေတ္တာစိတ်ရှိသွားရှိတဲ့နှုတ်အပြောမကောင်းဘူးလားအဲ့ဒါလိုသာ ဖြစ်နိုင်မယ်ဆိုလို့ရှိရင်အင်မတန်ချမ်းသာပေါ့တကဘာလုံးဒီလိုရှိမယ်ဆိုလို့ဖြစ်ဖြစ်မယ်ဆိုလို့ရှိရင်တော့ရဲဌာနလည်းထားเสียမလိုဘူးတရားရုံးလည်းထားเสียမလိုဘူးစစ်တပ်လည်းထားเสียမလိုဘူးမဖြစ်နိုင်တာကခက်တယ်နော် အဲ့တော့တကဘာလုံးဖယ်ထားပါစို့ဘုန်းကြီးတို့တနေ့သားချင်းချင်းတော့တနေ့လုံးတော့ဖြစ်နိုင်အောင် ကြိုးစားရင်မကောင်းဘူးလားဖြစ်နိုင်အောင်ကြိုးစားရင်သိကောင်းတာပဲမေတ္တာနှင့်ရှင် ပြုမှုလင်းအစဉ်အောင်မေပွဲသူကုံကျေစုမမေဘူးအထူးအောင်မေတယ်ဟုတ်သလားမေတ္တာနဲ့ရှင်ပြီးပြောဆိုပြုလုပ်တဲ့ကုညီတဲ့ပုဂ္ဂိုလ်သူကုံကျေစုမေးပါမလားမေးဘူး အဲ့ဒါလိုပုံကိုမျိုးကိုအများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်မှန်သလားလူများမချစ်ဘူးလားမခင်မင်ဘူးလားမလေးစားဘူးလားလေးစားတယ်အလေးစားခံရတဲ့လူလည်းချမ်းသာတယ်လေးစားရတဲ့လူလည်းချမ်းသာတယ်အများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွဲ တသွေးတဲ့ညီလဲညီညွတ်တယ် အဲ့ဒါလိုအချင်းချင်းမေတ္တာထားကြပြီဆိုလို့ရှိရင်တော့မငြိမ်ညွတ်နိုင်တာရှိသေးလားမရှိတော့ဘူးတစိတ်တဲ့တဝမ်းနဲ့တသွေးတဲ့တသန်နဲ့တမိသားစုတဲ့စိတ်ထားတော့နော်ဒီဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ဟုတ်ပြီလားညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းချမ်းသာတယ်မှန်သလား ညီညွတ်တဲ့လူတွေညီညီညာညာနဲ့ကိုညီညာနှုတ်ညီညာစိတ်ညီညာနဲ့ဆောင်ရွက်ပြီဆိုလို့ရှိရင်ဒီလုပ်ငန်းမပြီးစီးတာရှိမလားမရှိဘူးဟိုမှာမနေ့ကဆောက်တာမနေ့ကမနေ့မှဆောက်ရတာဘုန်းကြီးတို့လာတော့သူတို့တိုင်တွင်းတူးတော့ပဲရှိသေးတယ်အဲ့ဒါအဲ့ဒါညကြတော့ဟောမန္တကြီးပြီးသွားပြီဒါဘာဖြစ်လို့လဲညီညွတ်လို့စစအရာဒီတိုင်းမယ်ဆိုရင်သိကောင်းမှာပေါ့ မဟုတ်ဘူးလားဆိုမေတ္တာနှင့်ရှင်ပြုမှုလင်အစဉ်အောင်မေ့ွယ်မေတ္တာနှင့်ရှင်ပြုမှုလင်အစဉ်အောင်မေ့ွယ်သူကုန်ယေစုမမေ့ဘူး အထူးအောင်မေ့တယ်သူကုံကျေးဇူးမမေ့ဘူးအထူးအောင်မေ့တယ်မြာချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ်အများချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ် အိဝံမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့စိတ်ဝါမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့လူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတဲ့ညီညွတ်သူဆောင် ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတဲ့စိတ္တာနှင့်ရှင်ပြုမှုလင်အစဉ်အောင်မေပွယ်သူကုန်ကျေးဇူးမမေဘူးအထူးအောင်မေတယ်အများချစ်ခင်ရိုသေခြင်း ခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတယ်ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းချမ်းသာတယ်နောက်တစ်ခုကမေတ္တာဝစီကံအပြောအဆိုပေါ့ဆိုမေတ္တာနှင့်ရှင်မေတ္တာနှင့် ပြောဆိုလင်အစဉ်အောင်မေပွယ်သူကုံကျေစုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူကောင်ငြိမ်းချမ်းတယ်ဆိုမေတ္တာမနောကနော်မေတ္တာနှင့်ရှင်ကြံတွေလင်အစဉ်အောင်မေ့ပွဲသူကုံကျေစုမမေဘူး အထူးအောင်မေ့တယ်အများချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ် အဲ့ဒါဘာခေါ်လဲဆိုသာရဏီယတရားခေါ်သာရဏီယတရားဆိုတာအသက်ထက်ဆုံးတတိယအောင်မေ့နေရမယ်တရားပဲတဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်ကိုသူ့ပါဝင်ခြင်းသူနဲ့ဆက်တွယ်ဆက်နွယ်တဲ့ပုဂ္ဂိုလ်တွေကအသက်ထက်ဆုံးအမြဲတစေတတိယအောင်မေ့နေရတယ်တဲ့ဒါကြောင့်ဒီတရားကိုဘာခေါ်လဲသာရဏီယတရားနော်ဗာတရားတဲ့တော့ တာရဏိယတရားမဟုတ်တော့ပေဘူးလားဟင်းသိဟုတ်တယ်ဤနာဘေကဝေဘေကုနောမေတ္တာကာယကာမပစ္စုပတ္ထိတံဟောတိသဗျမဇာရိတုအာဝိဇေဝရဟောဇာမြက်ွယ်မှာဖြစ်စေ ရှေ့တင်မှာဖြစ်စေတဲ့ကိုနဲ့ဆက်သွယ်နေသမျှပုံကိုယ်တွေပေါ့မေတ္တာရှိသွားရှိတဲ့အပြုအမူသာ ပြုမှုတယ်ဆိုလို့ရှိရင်တဲ့ ဒီပုဂ္ဂိုလ်ကိုအယံပိဓမ္မောသာရဏိယောပိယကရဏောဂရုကရဏောသင်္ဃဟာဝသင်္ဃဟာယအဝိဝါဒယဧကိဘာဝယသံဝတ္တိအဲ့ဒီတိုင်းတာလုံးမဲ့ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်အမြဲအောက်မေ့နေရတာအမြဲတရိယာနေတာပဲအမြဲတရိယာနေဟုတ်သူရှိတဲချမ်းသာတယ်သူဘာမှမပြောနိုင်အောင်သူရှိနေတာနဲ့ချမ်းသာတယ်အဲသူပါဇက်ကမြတ်တခွန်းတခွန်းပြောလိုက်ရပြီဆိုလို့ရှိရင် ပြောတာနားထောင်လိုက်ရပြီဆိုဘိုးချမ်းသာတယ်အစာရည်ပြင်တတိယပြီးအောင်းမိန်နေရတယ်တဲ့ဒီတရားဟာမေတ္တာရှေ့သွားရှိပြီးပြုမှုတဲ့အပြုမှုဒီတရားဟာပိယကရဏချစ်ခင်ခြင်းကိုလည်းဖြစ်စေတယ်ဂရုကရဏလေးစားခြင်းကိုလည်းဖြစ်စေတယ်သင်္ဃဟာယစီလုံးညီညွတ်ဖို့ရလည်းဖြစ်တယ်တဲ့အဝိဝါဒာယမငင်းခုံဖို့ရလည်းဖြစ်တယ်သာမေကိယညီညွတ်ဖို့ရလည်းဖြစ်တယ် မကောင်းဘူးလားကောင်းတယ်လူရင်းကမေတ္တာပဲဟုတ်တယ်မဟုတ်လားမေတ္တာဆိုတာတတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားအဲ့ဒီစိတ်ကိုမိမိတဏ္ဍမှာတပွားပွားဖြစ်ပွားအောင်အဲ့ဒါလိုအာထုတ်တာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်နေရာရွေးနေစရာမလိုဘယ်နေရာဖြစ်ဖြစ် ဒီစိတ်နဲ့ပတ်သက်တဲ့အလုပ်ကိုမလုပ်သမျှဒီမေတ္တာဘာဝနာပွားလို့ရတယ်ထမင်းချက်ရင်လည်းပွားလို့ရတယ်တမျက်စိလှမ်းရင်လည်းပွားလို့ရတယ်အဝတ်လျှော်ရင်လည်းပွားလို့ရတယ်လက်ထွင်ရင်လည်းပွားလို့ရတယ်ပြိုးနှုတ်ရင်လည်းပွားလို့ရတယ်ကောက်ဆိုင်ရင်လည်းပွားလို့ရတယ်ပြိုးနှုတ်ရင် ကောက်ဆိုင်ရင်လက်ထွင်ရင်ပွားတဲ့ပုံကိုယ်တွေဆိုသိကောင်းပေါ့ တတ္တဝါများချမ်းသာကြပါစေကိုယ်စင်းရဲ့စိတ်စည်းရဲ့ကင်းကြပါစေစစအဆင်ပြေကြပါစေဆိုလို့ရှိရင်တတ္တဝါတွေချစ်ခင်လာပြီဆိုလို့ရှိရင်မွေဘေးရန်ကြောက်ရပါဦးမလားမကြောက်ဘူးမကြောက်ရဘူးရှိတဲ့မွေလည်းပဲမိမိထွန်အနာလာတယ်ဆိုလို့ရှိရင် ပြေးလိုက်မယ်မိမိလမ်းမမွေရှိအောင်တော့ဒီမေတ္တာဘာဝနာစွမ်းအားကြောင့်ဒီမွေဟာသူ့ဟာသူတခြားလွတ်သွားလိုက်မယ်သူ့ကိုမထိမိမခိုက်မိဘူးဒီလိုဆိုလို့ရှိရင် အင်မတန်မွေပေါ်တဲ့နေရာတွေမှာဆိုရင်ဒီမေတ္တာကိုလက်ကင်ထားရင်မကောင်းဘူးလားကောင်းတယ်မေတ္တာဘာဝနာပွားတယ်ဆိုတာအဲ့ဒီစိတ်ကိုမိမိတဏ္ဍာချိန်ချိန်ဖန်ဖန်ဖြစ်ပွားအောင်ဆင်ញနှလုံးသွင်းတာအဲ့လိုဆင်ញနှလုံးသွင်းတာမှာနှမျိုးရှိတယ်ဩဒိသောဖရဏမေတ္တာအနောဒိသောဖရဏမေတ္တာလို့နှမျိုးရှိတယ် ဩဒိသောဖရဏမေတ္တာတူတူပြောရင်ဩဒိသမေတ္တာပေါ့အနောဒိသောဖရဏမေတ္တာတူတူပြောရင်အနောဒိသမေတ္တာပေါ့ဩဒိသဆိုတာပုဂ္ဂိုလ်တ attva ပိုင်းခြားပြီးတော့ပွားတာကိုဩဒိသမေတ္တာခေါ်တယ်အခရာဩဒါအောင်ချေရေလုံးကြီးတင်ဒီတယေတဩဒိသ အနောဒိတမေတ္တာဆိုတာပုဂ္ဂိုလ်တ attva မပိုင်းခြားတော့ဘဲနဲ့တလောကလုံးမှာရှိရှိသမျှတ attva တွေအဲ့ဒီတ attva တွေအာယုံပြုပြီးတော့ပွားတဲ့မေတ္တာဟာအနောဒိတပုဂ္ဂိုလ်တ attva ပိုင်းခြားပြီးမပွားဘူးအာရဲ့နောရဲ့ဓာတ်ချက်လုံးကြီးတင်ဒီရဲ့တရဲ့အနောဒိတဓာတ်တွေမဟုတ်ဓာတ်ချက်လုံးကြီးတင်ဒီနောက်ကတလေးဘုန်းကြီးတို့ပြိဿနားလဲပြီလားပါမေတ္တာနဲ့ပါမေတ္တာ ဩဒိတာမေတ္တာနဲ့အနောဒိတာမေတ္တာဟုတ်ကဲ့လားဩဒိတာမေတ္တာဆိုတာဘယ်လိုဟာလဲပုဂ္ဂိုလ်သတ္တဝါပိုင်းခြားသတ်မှတ်ပြီးတော့ပွာတာအနောဒိတာမေတ္တာဆိုတာအဲပုဂ္ဂိုလ်သတ္တဝါပိုင်းခြားမှသတ်မှတ်သတ်မှတ်မှုမရှိဘဲနဲ့တလောကလုံးမှာရှိတဲ့သတ္တဝါအားလုံးကိုပွာတာဟုတ်ကဲ့လား အဲ့ဒါလိုပွားတာအနောရိတမေတ္တာတတ္တဝအလုံးပွားတာကတော့ဘာမှအထူးခြားရွေးချယ်နေစရာမလိုဘူးစိတ်ထဲမှာပေါ်လာတိုင်းပေါ်လာတိုင်းပွားပြီရောလေတဲ့သွားလဲပွားပွားပြီရောကောက်ရည်လဲပွားပြုံးလို့လဲပွားဈေးသွားလဲပွားဈေးအောင်လဲပွားထမင်းချက်လဲပွားဆန်ဖွက်လဲပွားထင်းဖြတ်လဲပွားမကောင်းမေဘူးလားအမှန်ကောင်းတယ်ဒါဘေးအန္တရာယ်အန္တရာယ်မထိပါနိုင်ဘူး ဒီတော့အနောရိတမေတ္တာကတော့တတ္တဝအလုံးခြုံပွားတာဖြစ်တဲ့ဘာမှအထူးပြောเสียမလို့ရွေးချယ်เสียမလို့သို့တော့အနောရိတမေတ္တာပွားရင်စိတ်တည်ငြိမ်မှုတမာတိတော့အင်ကောင်းအားကောင်းနဲ့ရခဲတယ်အင်ကောင်းအားကောင်းနဲ့ရခဲတယ်ဘာကြောင့်လဲဆိုတော့အာယုံကအများဆိုတော့စိတ်ကဖြန့်ရပြန့်ရပြန့်ဒါကြောင့်တမာတိတော့ရရဲတမာတိမရပဲမရ ရပင်ရခဲ့ညာတော့လည်းပဲအဲ့ဒါလို့ပွားလို့ရှင်စိတ်ထဲမှာငြိမ်းချမ်းအေးမြလာတာကတော့သေသေးချာချာပဲတကယ်ကိုသေကြတဲ့ပူလောင်မှုမရှိဘူးတတဝမန္တမယကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရကင်းကြပါစေစိတ်စင်ရကင်းကြပါစေစသအစဉ်ပြေကြပါစေပရွက်စိတ်ပူရွာခြာပုံကအစကမြင်းဒီကအစဝေလာငါးကြီးအထိဆင်းအထိလူနာမြမတတဝအလုံးဘယ်ဘုံသူဘယ်ဘုံသားတွေပါ အားလုံးစိတ်ထဲမှာအာယုံပြုပြီးတတ္တဝမှန်သမျှအားလုံးကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေစစအဆင်ပြေကြပါစေအဲ့ဒါအနောဒိတာမေတ္တာနော်ကဲလိုက်ဆိုစမ်းမှာတတ္တဝမှန်သမျှကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေအစအစအရာရာအစင်ပြေကြပါစေပွားရမှာကတော့စိတ်နဲ့ဆင်ញံနှလုံးသွင်းပြီးပွားရမှာဒါပေတဲ့မနိုင်နေနေခင်တော့နှုတ်ကရွတ်ဆိုပြီးပွားမှာရွတ်ဆိုတဲ့အတန်ကိုယ်အတန်ကိုကြားမှာပိုးပြီးတော့မေတ္တာစိတ်ဓာတ်ဖြစ်တတ်တယ်ဟုတ်ကဲ့လား ဒါကြောင့်မလို့ပဲဆိုပြီးပွားရတယ်အခုပွားတာဟာဩဒိတလားအနောဒိတလားဘာကြောင့်အနောဒိတခေါ်နိုင်တယ်လဲတတ္တဝါအားလုံးကိုမေတ္တာပွားလို့ဘယ်တတ္တဝါတစုရဲ့လို့ပိုင်းခြားသတ်မှတ်မှုရှိရလားမရှိဘူးတကယ်လို့များအရှိအယက်ကတတ္တဝါတွေကျမ်းမာကြပါစေဆိုရင်ပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလား ရှိတယ်နော်အယမျက်နှာအနေနဲ့ပိုင်းခြားသတ်မှတ်တယ်မဟုတ်လားအဲ့လိုဆိုရင်ဩဒီလားအနောဒီလားဩဒီနော်တကယ်လို့များတောင်တွင်းကြီးမြို့နယ်ကတရားဓမ္မတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေတရားနာတဲ့အခါမှာလည်းမငိုက်ကြပါစေနဲ့မဟုတ်ဘူးလားအဲ့ဒါလို့ပွားရင်တော့ဒါဩဒီလားအနောဒီလား ဩရိဘောမဟုတ်ဘူးလားတောင်တွင်းကြီးတစ်မြို့နယ်တဲ့ပိုင်းခြားတတ်မှတ်လိုက်တာကိုနော်ဒါဖြစ်လို့ရှိရင်တို့အိမ်မှာရှိသမျှအာလုံးချမ်းသာကြပါစေချမ်းသာကြပါစေလို့ပွားရင်ကောဩရိဘေနောတို့ရက်ွက်မှာရှိသမျှချမ်းသာကြပါစေဆိုရင်ကောတို့ရွာမှာရှိသမျှချမ်းသာကြပါစေဆိုရင်ကောဩရိဘေ ဒါဖြစ်လို့ရှိရင်ငါအမေကျမ်းမာကြပါကျမ်းမာပါစေချမ်းသာပါစေလို့ဆိုရင်ဟောဟောကွဲပြီနော်ဩဒီနဲ့အနောဒီနော်ဘယ်ဟာကောင်းသလဲအနောဒီကကောင်းသလားအဲအနောဒီကကောင်းပြီသို့တော့ဩဒီကတော့တမာရီမေတ္တာတမာရီပိုးမြန်မြန်ဖြစ်လွယ်တယ်။ဘာကြောင့်လဲလို့ဆိုတော့အပွားကံအာယုန်နဲလို့အာယုန်နဲတော့စိတ်ကမဖြန့်ရဘူး စိတ်ကစုစည်းပြီးအာယုံပြုရတာဆိုတော့ပြောပြပါလိမ့်ပြန်ဖြစ်လွယ်တယ်။အော်ဒီအနေနဲ့ပွားမယ်ဆိုရင်တဲ့ပွားတဲ့တဲ့ပုဂ္ဂိုလ်မပွားတဲ့တဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒါရွေးချယ်ရသေးတယ်တဲ့ဉာဏ်ကလာဖော်ပြတယ်။အစာအုပ်မပွားတဲ့တဲ့ပုဂ္ဂိုလ်လုံးဝမပွားတဲ့တဲ့ပုဂ္ဂိုလ်လုံးဝမပွားတဲ့တဲ့ဆိုတာအော်ဒီအနေနဲ့ပိုင်းခြားကန့်တတ်ပြီးလုံးဝမပွားတဲ့တဲ့ပုဂ္ဂိုလ် ပွားတော်လည်းပဲအရာမရောက်တဲ့ပုဂ္ဂိုလ်ကို ခွဲကြရသေးတယ်တဲ့အစာဥဩဒီအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားတဲ့ပုဂ္ဂိုလ်တွေကတော့တဲ့မုံသူစင်စစ်အလွန်ချစ်မချစ်မမုံသူရန်သူထဲကလေးယောက်မှစစွာမပွားဟုမိမိမုံတဲ့လူကိုစပြီးတော့ အဲ့ဒီပုဂ္ဂိုလ်တယောက်တည်းအာယုံပြုပြီးတော့ဆိုကြပါစို့မိမိမုန်းတဲ့လူကမောင်းနေပေါ့။ကဲမောင်းနေကြမှာပါစေချမ်းသာပါစေကိုယ်စင်ရကင်းပါစေစိတ်စင်ရကင်းပါစေစသအရှင်ပြေကြပါစေစသအရှင်ပြေပါစေပွားတယ်။မိမိကသူ့ကိုခင်းနေသလားမုန်းနေသလားမေတ္တာဖြစ်ပါမလားမဖြစ်ဘူးတဲ့သူ့ကိုမေတ္တာစိတ်ဖြစ်အောင်ဆင်ញင်နှလုံးသွင်းရရင်ပင်မနဲ့တဲ့ ဒါကြောင့်သူ့ကိုအစာဦးမပွားပါနဲ့နောက်မေတ္တာပွားမှုအသာကြလာတဲ့အခါကျသူ့ပြန်ပွားလို့ရတယ်လေအခုကလက်ဦးမပွားဖို့သာပြောတာနောက်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲမေတ္တာအစာဦးဆုံးမပွားပါနဲ့တဲ့ဩဒိအနေနဲ့ဘာကြောင့်အလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုမေတ္တာအစာဦးဆုံးမပွားသင့်တယ်လဲဆိုတော့တဲ့မေတ္တာပွားတယ်ဆိုတာဩဒီပုဂ္ဂိုလ်စင်ញံကြမှာပါစေချမ်းသာပါစေသူလုပ်နေတဲ့လုပ်ငန်းကိန်းကအဆင်ပြေပါစေ စဘာတွေရပါစေနှမ်းတွေရပါစေစဘာတွေတောင်းလို့ပုံလို့စီလို့စီတွေချောင်းတွေစီးပါစေအစာရည်တွေဖြင့်သူ့ကိုကျမ်းမာချမ်းသာစေလိုတဲ့စိတ်ထားအစဉ်ပြေစေလိုတဲ့စိတ်ထားကြီးပွားစေလိုတဲ့စိတ်ထားဖြစ်အောင်ဆင်ញင်နှလုံးသွင်းရတာဆိုတော့သူ့အကြောင်းအရာတွေကောင်းတဲ့ထက်ဆင်ញင်နှလုံးသွင်းရတော့တခါတရံမှာစိတ်ကသူဆင်းရဲနေတဲ့သဘောသွားစဉ်းစားမိမှု မရှိနိုင်ပေဘူးလား ရှိနိုင်တယ်သူဒုက္ခရောက်တဲ့အချိန်ကိုသွားမစဉ်းစားမိပေဘူးလားအဲစဉ်းစားမိတဲ့အခါကျလို့ရှိရင်သူဆင်းရဲနေတယ်ဘယ်တော့မှသူဒုက္ခရောက်လိုက်တာအဲလိုစိတ်ထဲအများသွားတွေးမိလိုက်ပြီဆိုလို့ရှိရင်ပွားသူရဲ့စိတ်ထဲမှာဘလို့ဖြစ်မလဲပူလောင်လာတာပေါ့စိတ်မချမ်းသာဘူးဟုတ်ကဲ့လားအဲ့တော့မေတ္တာစိတ်ဖြစ်သေးလားမဖြစ်ဘူးတဲ့ဒါကြောင့် အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲအစဥဆုံးဩဒိအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားပါနဲ့တဲ့ပွားလို့ရှိရင် သူရဲ့ဆင်းရဲတဲ့သဘောများသွားပြီးဆင်းရဲတဲ့အခြေအနေများသွားပြီးဆင်ញနှလုံးသွင်းမိရင်ရောဒနာကာရပတ်တော့ငိုရမလိုလိုတောင်ဖြစ်တဲ့အခြေအနေရောက်တတ်တယ်တဲ့နော်ဒါကြောင့်မလို့ဩဒီအနေနဲ့ပွားရင် အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလက်ဦး ပွားခြင်းမလားမပွားခြင်းဘူးလားမပွားခြင်းဘူးတဲ့နောက်တစ်ခါမချင်းမမုံအလဲအလတ်ဖြစ်တဲ့ပုဂ္ဂိုလ်တဲ့မစ္စတမချင်းမမုံအလဲအလတ်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတာတိကျွမ်းယုံမြပုဂ္ဂိုလ်တိယုံမြပဲအော်ဘယ်သွားမလို့တဲ့ဘယ်သွားမလို့အော်ဘယ်ရလာလဲဘယ်ရလာတဲ့သူနဲ့လမ်းတွေ့တယ်နွားဈေးသွားတဲ့အခါတွေ့တယ်ဈေးလိုက်တဲ့အခါတွေ့တယ် သိလိုက်တာဩဒီလူကကြခကမှာပဲဩဟိုလူကရဲတက်ကပဲဩဟိုလူကတော့တရက်စုကပဲဒီလောက်လေးပဲသိတယ်သိပြီးတဲ့အခါကျတော့ကိုလန်းကိုသွားကြတော့ဟောသူစိတ်ထဲပျောက်သွားရောသူစီစိတ်မရောက်တော့အဲ့ဒါလိုပုံကိုမျိုးကိုမေဇတာမချစ်လည်းမချစ်ဘူးမမုံလည်းမမုံဘူးဒီကြွရုံမျှပဲအဲ့ဒီပုံကိုကိုလည်းပဲလက်ဦးမေတ္တာမပွားပါနဲ့တဲ့ပွားရင် तू ဟာ မချေမမုံအလေအလတ်ပုဂ္ဂိုလ်တိကျွမ်းယုံမြဖြစ်နေတဲ့အတွက်တဲ့မေတ္တာစိတ်ဖြစ်အောင်ဆင်ញင်နှလုံးသွင်းရတာပင်မပါတယ်တဲ့ဒါကြောင့်လက်ဥမပွားပါနဲ့တဲ့လက်ဥမပွားပါနဲ့ဆိုရင်နောက်ကြတော့နောက်ကြတော့မေတ္တာစိတ်ပွားတာမေတ္တာဘာဝနာပွားတာနိုင်နှင်းလာတဲ့အခါမှာတော့သူ့ကိုပြန်ပြီးပွားပါရတယ်နော်တခါရန်သူတဲ့ ကိုယ်ကိုလည်းယံလုံနေတာကိုယ်ကိုယံလုံနေတဲ့ပုဂ္ဂိုလ်ဟာယံသူပဲအဲ့ဒီယံသူကိုယံလုံနေတဲ့ပုဂ္ဂိုလ်ကိုအပေါက်အစချာယံစနေတဲ့ပုဂ္ဂိုလ်မေတ္တာပွားရင်ရပါမလားအဲမေတ္တာစိတ်မဖြစ်ဘူးပင်မနဲ့တဲ့ဒေါသစိတ် တောင်မှပဲဖြစ်လာတတ်သေးတယ်တဲ့ဒါကြောင့်မုံသူအလွန်ချစ်သူ မချစ်မမုံသူယံသူကိုအစအဦးမပွားပါနဲ့တဲ့ ဆိုမုံသူစင်စစ်အလွန်ချစ်မချစ်မမုံသူမုံသူစင်စစ်အလွန်ချစ်မချစ်မမုံသူဉာဏ်သူထက်ကလေးယောက်မှစစွာမပွားဟု နောက်ဝိတဘာကပုဂ္ဂိုလ်ချင်းချင်းနဲ့အစာဥမပွားပါနဲ့တဲ့ဝိတဘာကပုဂ္ဂိုလ်ချင်းချင်းဆိုတာတဘာကမတူတာမတူတာဆိုတာယောက်ျားနဲ့မိန်းမကိုပြောတာယောက်ျားကမိန်းမကို မိန်းမကယောက်ျားကိုအတ္တမှတ်ပြီးပွားတဲ့အနေနဲ့အဲ့ဒါလို့မပွားပါနဲ့တဲ့ပွားလို့ရှိရင်တဲ့မေတ္တာတဲ့ရာဂကပိုးဖြစ်တတ်တယ်တဲ့ ဒါကြောင့်မလို့အဲ့ဒါကတော့အစာဥမပွားရတာမဟုတ်ဘူးဘယ်တော့မှသီးသန့်မပွားပါနဲ့ပိုင်းခြားသတ်မှတ်ပြီးဩရိအနေနဲ့မပွားပါနဲ့လို့ကျမ်းဂန်ကဆိုတာအဲ့လိုဆိုတာဒါပေမဲ့ကျမ်းဂန်အဲ့လိုဆိုတာကတတိပေးတဲ့အနေနဲ့မေတ္တာပွားစာမှာမမှားရအောင်ဆိုတာပါပဲမေတ္တာပွားမိလို့မလို့မေတ္တာ နိုင်နိုင်နေနေပွားမိလာတဲ့အခါကျတော့မေတ္တာစိတ်အသားကျလာတဲ့အခါကျတော့အမျိုးသမီးကအမျိုးသားပွားလဲမေတ္တာစိတ်ဖြစ်ပါတယ်အမျိုးသားကအမျိုးသမီးစိတ်အမျိုးသမီးပွားလဲမေတ္တာစိတ်ဖြစ်ပါတယ်ရာဂစိတ်မဖြစ်ပါဘူးမနိုင်နေမနိုင်နေနိုင်နေနိုင်မနိုင်နေသေးခင်တော့ဖြစ်ရင်မပွားရဘူးပေါ့အဲ့ဒါလိုဖြစ်နိုင်တယ်ဆိုတာဘုန်းကြီးတို့လက်တွေ့တွေတာရကတွေဒါတွေရှိတယ်ကျန်ကန်ကတော့ အစာအုပ်ဆုံးပွားရမှာတတိပေးတဲ့သဘောပါပဲလိမ်မတူကတီးပိုင်ချမပွားရသသူတဲ့လိမ်မတူဆိုတာသိသွားတဲ့ပုဂ္ဂိုလ်တော့မေတ္တာမပွားပါနဲ့တဲ့ပွားရင်တဲ့ဥပဇာရသမာဓိတော်၎င်းအပ္ပနာသမာဓိတော်၎င်းမဖြစ်နိုင်ပါဘူးတဲ့ဘာကြောင့်လဲဆိုတော့သေသွားသူမေတ္တာပွားတဲ့အခါကျတော့သေသွားသူကဘယ်ပုံဘယ်ဌာနရောက်နေမှကိုသိရလား မသိတော့ဆိုကြပါစို့ကိုကငါတငယ်ချင်းနတ်ပြည်ရောက်နေမှာပဲဆိုပြီးနတ်တယောက်လှမ်းအာယုံပြီးပြုတ်ပြီးပွားနေတယ်ဒါပေမဲ့သူ့တငယ်ချင်းကငရဲကြနေတယ်ဆိုတော့ဒါဟုတ်ပါမလားအဲ့ဒါကြောင့်မလို့သေသူမှာတော့မေတ္တာ ပွားလို့တမာရီမဖြစ်ပါဘူးတဲ့ဒါကြောင့်မပွားပါနဲ့တဲ့သေသူမှန်ကဘယ်တော့မှပွားရမဖြစ်ဘူး ကျန်တာတွေကအခုနလိမ်မတူတဲ့ပုဂ္ဂိုလ်ချင်းချင်းအမျိုးသားကအမျိုးသမီးအမျိုးသမီးကအမျိုးသားမေတ္တာဘာဝနာမနိုင်ရင်သေးခင်သာပွားလို့မရတာမေတ္တာဘာဝနာနိုင်နေတဲ့အခါမှာတော့ပွားလို့ရပါတယ်ထောက်ပြတဲ့ပုံစံလေးကတော့ရှေးတုန်းကတဲ့တီဟိုကျွန်းမှာတရားတရားယရဏသုံးပါးကိုင်းဆိုင်တရားတရားရှိတယ်တဲ့ သူ့မှာလည်းဇနီးနဲ့မေတ္တာဘာဝနာ ပွားခြင်းစိတ်ပေါ်လာတဲ့အခါကျတော့အိမ်ဆုံးကကြွလာတဲ့ဘုန်းကြီးကိုလျှောက်တယ်ရှင်ဘုရားမေတ္တာဘာဝနာပွားရင်ဘလို့ပွားရပါလဲဘုရားဘာကစပွားရပါလဲဘုရားလို့ဆိုတော့ဘုန်းကြီးကတရားကြီးတဲ့ မေတ္တာဘာဝနာပွားရင်ကိုယ်အခြေဆုံးပုဂ္ဂိုလ်ကစပွားရတယ်တဲ့အခြေဆုံးပုဂ္ဂိုလ်အာယုံပြပြကျမ်းမာပါစေချမ်းသာပါစေလို့ပွားရတယ်တဲ့တခါကလည်းသိမေတ္တာဘာဝနာပွားရင်နေတာဒါနဲ့ညကြတော့မေတ္တာဘာဝနာပွားတဲ့သူကအိတ်တာကတခံသူဇနီးအိတ်တာကတခံပေါ့လေတခြားလည်းပဲအိမ်မှာအလုတ်ကျွေးအိမ်မော်တို့ဘာလို့လဲရှိပါလိမ့်မယ်သားသမီးရှိမရှိတော့ကျန်ကန်ကမဖော်ပြဘူး အဲ့လိုတခါစီအိတ်ကြတာအဲသူကအေရဝတ်မှာမေတ္တာဘာဝနာပွားတယ်ပွားတော့အဲဘုန်းကြီးကတော့အချစ်ဆုံးပုဂ္ဂိုလ်ဆပွားမှာမေတ္တာဖြစ်လွယ်တယ်ပြောတယ်ငါဘယ်သူအချစ်ဆုံးလဲလို့သူလျှောက်ပြီးရှာလိုက်တယ်လောကဘယ်သူသွားတွေ့တော့မင်းနဲ့တော့ပြိဿတယ်အာသူဇနီးသွားတွေ့လားအာသူဇနီးသူအချစ်ဆုံးလားမင်းနဲ့တော့ဟောတိတ်သွားတယ် သူဇနီးသူချစ်ဆုံးလားဟောမိမိကိုမိမိချစ်ဆုံးဒီလိုဆိုကိုကိုကိုပြန်ပွားရုံပဲဟုတ်လားငါချမ်းသာပါစေငါချမ်းသာပါစေကိုကိုကိုပွားရုံပဲနော်ကိုကိုကိုပွားလို့ဘာသမารီမှမဖြစ်ပါဘူးတဲ့ကျန်ကန်ကအဲ့ဒါဆိုထားတယ်နော်ကိုကိုကိုပွားတဲ့အခါမှာတက်သေးထူထူယုံလောက်ပဲကိုကိုကိုပွားရတယ်တဲ့ဒီတော့ သူ့မှာသားလည်းမရှိဘူးသမီးရှိလည်းမရှိဘူးသားသမီးရှိတယ်လို့လည်းမဖော်ပြဘူးဆိုတော့သူ့ဇနီးချစ်ဆုံးပေါ့ဒါနဲ့အေးဟုတ်ပြီငါသူ့ချစ်ဆုံးမယ်ကဲပွားမယ်ဆိုပြီးပွားတာပေါ့မဝါကျမ်းပါပါစေချမ်းသာပါစေမဟွာပဲပွားရမယ်နာမည်ထုတ်ဖို့ခေါ်ရတယ်ဟုတ်ကဲ့လားအဲ့တော့ဘယ်လိုပွားရမလဲေသူနာမည်မမသိရင်တော့မအဟွာပဲမအဟွာတို့ကိုအဟွာတို့မဟုတ်လား တခါတည်းဟိုမျိုးတွေမှာတွေ့တယ်အဖေကြီးတဲ့ဒုက္ခပဲခင်မွန်းတဲ့ခင်မွန်းတဲ့စစ်စစ်ကနေအဖေကြီးဖြစ်သွားတယ်ထားကြပါစို့သူ့နာမည်ထုတ်ပေါ်ပြီးတော့ကျမ်းမာပါစေချမ်းသာပါစေကိုစင်းရဲ့စိတ်စင်းရဲ့ကင်းပါစေအစရှိသည်ပွားတယ်ပွားတော့အစတော့ဟုတ်တုတ်တုတ်ပဲမေတ္တာစိတ်တွေဖြည့်လို့ကျမ်းမာချမ်းသာစေခြင်းနဲ့ တဖြည်းဖြည်းတဖြည်းဖြည်းစိတ်ကမေတ္တာစိတ်ကနေပြီးမျောသွယ်ယူလိုက်တာအဲ့ဒါဟိုဟိုဟိုရောက်သွားတယ်ဘယ်ရောက်သွားအဲအဲ့ဒီစိတ်ဖြစ်သွားတယ်အဲ့ဒီစိတ်ဖြစ်သွားလဲသူကတော့ထတ်တော့ပွားတော့မဲ့တယ်ပွားပေမဲ့ပွားလေမေတ္တာကမပွားဘာပဲပွားတယ်လဲဆိုတော့အဲ့ဒါပဲထပ်ပွားနေတော့သူများ သူ့အိတ်ခမ်းထဲကထွက်ပြီးတော့ဇနီးအိတ်ခမ်းသွားပြီးတော့တကားဖွင့်တဲ့ဒါပေမဲ့ဟိုကတကားအတွင်းကနေရက်ထိုးထားတော့ဘာလုပ်တယ်လဲဆိုတော့လုပ်တော့ကျမ်းဂန်ကဒီလိုဆိုတဲ့ဗိတ္တိယုတ်တာအကာတိတဲ့ဗိတ္တိယုတ်တာနာယံနှင့်စစ်တိုက်ခြင်းကိုအကာတိပြုဤတဲ့ဘာပြောတာတော့နာယံကိုကိုယ်ဆောင်တိုက်တာဗောတကားပွဲအောင်လို့ဟုတ်ကဲ့လား စကားပွင့်အောင်နိုင်ရန်ကိုစောင်းတိုက်တယ်တဲ့အဲ့ဒါဘာကဘာဖြစ်သွားလို့တော့မေတ္တာကနေပြီးအဲဟိုဟာဖြစ်သွားလို့တဲ့နော်အဲ့ဒီစိတ်ဖြစ်သွားလို့တဲ့ဒါကျမ်းဂန်ကသူရဲ့ကိုယ်တွေကျမ်းဂန်ကျမ်းရည်တဲ့ဆရာကထုတ်ပြတာပဲဒါပေမဲ့လို့ဘုန်းကြီးတို့ကိုယ်တွေဆိုရင်ဟုတ်တယ်အစာဥသွားပွားရင်တော့ဖြစ်ကောင်းဖြစ်မယ်ဒီလိုမဟုတ်ဘဲနဲ့မေတ္တာဘာဝနာပွားတာ တော်တော်အသားကြနိုင်နေသွားမှပွားတယ်ဆိုလို့ရှိရင်တော့ရတာပဲယောက်ျားမိန်းမမကွဲပြားတော့ဘူးဟုတ်ကဲ့လားချမ်းသာပါစေရတယ်နောက်တကသေသူကိုမေတ္တာပွားရင်မေတ္တာသမာဓိမဖြစ်ပါဘူးအဲ့ဒါလည်းပဲဥပမာဝတ္ထုလေးပြရတယ်ယဟန်လေးတပါတဲ့သူကတခြားသူ့ဥပိ္ပဇေဆရာကတရက်အဲ့ဒါလိုနေတော့ ဒီနေ့မှဥပိ္ပဇေဆရာကိုအာယုံပြုပြီးတော့မေတ္တာပွားတယ်တဲ့မေတ္တာပွားတော့မေတ္တာစိတ်လည်းကောင်းကောင်းမဖြစ်သမာရိယကိုဆိုတာကလည်းဝေးထခထခကြိုးစားမရအဲ့ဒါလိုဖြစ်တော့သူအနာနိဗ္ဗာန်မှာသူကြောင့်အနာနိဗ္ဗာန်မှာနေတဲ့ကျွမ်းကျင်တဲ့မထေရကြီးတစ်ပါးသွားပြီးလျှောက်ထားတယ်ရှင်ဗျာတတိတော်ဥပိ္ပဇေဆရာအာယုံပြုပြီးမေတ္တာပွားပါတယ်မေတ္တာစိတ်လည်းမဖြစ်သမာဓိလည်းမရဖြစ်နေပါတယ်ဘယ်လိုပဲပွားတော့လဲတတိတော် မရဘူးဖြစ်နေပါတယ်ဘုရားဒီတော့မထေရကြီးကပြောတယ်အဲမောင်ပစင်းအာယုံကိုရှာပါလို့ပြောတယ်အပွားကအာယုံကိုရှာပါလို့အပွားကအာယုံကိုရှာပါဆိုတာစိတ်နဲ့ရှာရမှာမဟုတ်ဘူးငါအာယုံပြုတ်ပွားတဲ့ဥပ္ပဇေဆရာဟာဘယ်မှနေပါလိမ့်မလဲဆိုတာအဲ့ဒါသိအောင်ရှာလို့ပြောတာဒါနဲ့ကိုရောလေး ဥပိ္ပဇေဆရာနေတဲ့နေရာသွားတဲ့အခါကျတော့ဟိုမှာဥပိ္ပဇေဆရာကပြန်တော်မူနေပြီတဲ့မတွေ့ရတော့ဘူးတဲ့ဒါကြောင့်မို့ကွယ်လွန်သူသေးသူများမေတ္တာပွားလို့ရှိရင်မေတ္တာစိတ်မဖြစ်မေတ္တာသမာဓိမဖြစ်ဘူးဟုတ်ကဲ့လားအဲဒါကြောင့်သေးသူမှန်းကဘယ်တော့မှပွားရမဖြစ်ဘူးဒါဖြင့်ဘလို့ ဩဒီအနေနဲ့ပုဂ္ဂိုလ်တူတယောက်တည်းတစုတည်းအစာရည်ဒီပိုင်းခြားတတ်မှတ်ပွားရင်တဲ့အခါဘလို့ပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနိယ